သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်နေုံလပြည့်ကျော်14ရက်ခရစ်နှစ်2013ဇူလိုင်လ9ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ မန္တဝိဟာရကျောင်းတိုက်ကြီးအတွင်း၌ခொနရဲ့မဟာတတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲကြီးမှာယနေ့ဓမ္မဒါနအမတဒါနလူရှင်များဖြစ်ကြတဲ့တော်မောလီမိသားစုနှင့်ဥထုံမောင်တော်အေးနှင့်မိသားစုတို့၏ဓမ္မဒါနအမတဒါနလူပွဲတော်ကြီးတွင် ုန်းကြီးဓမ္မဒါနတရားလူပေးလူမှကတော့တတိပဋ္ဌာန်တရားတော်ဖြစ်ပါလေဗတ်တရားတော်လေဒီနေ့ဘုန်းကြီးတို့အထုကြမယ်တရားဟာလည်းပဲမဟာတတိပဋ္ဌာန်ဝိပဿနာတရားတော်ဝိပဿနာတရားပွဲအဲဒီမဟာတတိပဋ္ဌာန်ဝိပဿနာတရားပွဲမှာဘုန်းကြီးကမဟာတတိပဋ္ဌာန်ဝိပဿနာတရားတော်ကိုပဲဒီနေ့ဟောကြားပေးမှာပါ ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေအထောက်ကြတော့မယ်ဆိုရင်ပထမနေရာရွေးချယ်ဖို့လိုတယ်နေရာရွေးချယ်မှန်မှနေရာရွေးချယ်မှန်သွားပြီဆိုရင်အဲ့ဒီချိန်နေအဲ့ဒီရက်တွေဟာကိုယ့်အတွက်နှမျောစရာတွေဖြစ်သွားတတ်တယ် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲဒီတရားအထုတော်မဲ့ပုဂ္ဂိုလ်များကိုပထမဦးဆုံးနေရာရွေးချယ်ဖို့ပြောထားခဲ့တယ်။ဣဒံဘိကဝေဘိက္ခုအရိညကတောဝါရုခမူလကတောဝါသုညကာရကတောဝါအရိညကတောဝါတောအယတုသွားရောက်၍ဖြစ်စေတရားအထုတော်မယ်ဆိုရင်တောအယကိုရွေးချယ်ဘယ်အယကိုရွေးချယ်ရမှာ ဒေါယကဆူညာလိုလားတိတ်ဆိတ်လိုလားတိတ်ဆိတ်လို့တိတ်ဆိတ်တဲ့နေရာဆိုတာတမာရီထူထောင်ရတာလွယ်သလားခင်းရင်သလားအင်မတန်လွယ်ကူတယ်တမာရီထူထောင်ဖို့အင်မတန်လွယ်ကူတဲ့အတွက်ကြောင့်မို့မြတ်စွာဘုရားကတောအယကိုရွေတဲ့အရိညာကတောဝါတကယ်လို့မိမိတောအယထဲမှာတောတဲ့တောင်တဲ့ တူတဲ့တယောက်ထဲမသွားရမနေရဘူးဆိုရင်ရုခမူလကတောဝါတစ်တပင်ဝါတပင်ရင်မှာသွားဘယ်မှာသွားနေရမလဲအေးတစ်တပင်ဝါတပင် အောက်မှာသွားပြီးတော့အာထုတ်အဲ့ဒီတစ်တပင်ဝါတပင် အောက်မှာအာထုတ်ရတာလေအမတန်ကိုစိတ်ရဲ့ငြိမ်အမှုရတယ် ကျောင်းကြီးထဲမှာဝင်ပြီးတော့အာထုတ်တာနဲ့တစ်တပင်ဝါတပင်အောက်မှာထိုင်ပြီးအာထုတ်တာတေချာကိုယ့်ဟာကိုယ်နှိုင်းရှင်ကြည့်လိုက်ကျောင်းထဲဝင်ထိုင်လိုက်တဲ့အချိန်နဲ့တစ်တပင်အောက်မှာထိုင်တဲ့အချိန်နဲ့နှိုင်းရှင်ကြည့်လိုက်တစ်တပင်အောက်မှာထိုင်ရတာသိအေးချမ်းတာပဲအဲ့ဒီမှာကိုယ်ရောစိတ်ရောအေးချမ်းနေတယ်ဆိုတော့စိတ်တည်ငြိမ်မှုတမာတိထူထောင်ရတာခေယန္တနာလွယ်ကူသလား လွယ်ကူသွားတယ်ဒါကြောင့်မြတ်စွာဘုရားကဒုက္ခမူလကတောဝါတတပင်ဝါတပင်အောက်မှာရွေးချယ်အဲ့ဒီလိုတတပင်ဝါတပင်အောက်မှာလဲကိုမသွားလို့ဘူးဘေးရန်အန္တရာယ်တွေဆိုရင်ရတယ်ဆိုရင်တုံညာဂါရကတောဝါလူသူကင်းစိတ်တဲ့ အင်မတန်မှတိတ်ဆိတ်တဲ့ငြိမ်သက်တဲ့ကျောင်းသင်္ကန်းကိုရွေးခြင်းတကယ်လို့သစ်တပင်ဝါတပင် အောက်မှာပြေးရန်အန္တရာယ်တွေအတွက် စိုးရိမ်လို့မသွားရင်စိတ်ငြိမ်တဲ့ကျောင်းမှာရွေးခြင်းဘာမှရွေးချယ်ရမှာလဲစိတ်ငြိမ်တဲ့ကျောင်းအဲ့ဒီမှာမိမိတို့ရွေးချယ်ဖို့အတွက်မြတ်စွာဘုရားက နေရာ၃မျိုး နံပါတ်1ကတောအယအကောင်းဆုံးတောအယကိုညွှန်ပြတောရမှာမိမိမသွားရဘူးဆိုရင်တိတ္တပင်ဝါတပင်ရင်သွားအဲ့ဒီတိတ္တပင်ဝါတပင်ရင်မှာလည်းပဲမိမိတို့အကောင်လောင်သားကောင်စသည်ပေါ့လေအန္တရာယ်ကြီးစိုးရင်ရတယ်ဆိုရင်လည်းပဲတုံညာကာရကတော်ဝံလူသူကင်းပြီးတော့စိတ်ငြိမ်တဲ့နေရာလူသူ အသွားလာ ရောက်ပေါက်နေတဲ့နေရာ အဲ့ဒီလိုလူသူအရောက်ပေါက်သွားလာနေတော့အဲ့ဒီကြောင်းဟာစိတ်ငြိမ်မှုမရဘူးလားအဲ့ဒီလိုစိတ်ငြိမ်နေတဲ့အတွက်တမာရီထူထောင်ရတာခက်ခဲသလားလွယ်ကူသွားသလားလွယ်ကူသွားတယ်ဒါကြောင့်နေရာကို ပထမရွေးချယ်လိုက်အခုဒီနေ့ဟမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးဟာကျောင်းဝင်းကြီးဟာလည်းကျေဝန်းနောက်ပြီးတော့လူနေရက်ွက်နဲ့လည်းဝေး ဝေးတော့ဒီနေရာစိတ်ငြိမ်ဘူးစိတ်ငြိမ်လူသူစိတ်ငြိမ်တဲ့နေရာကြီးမဖြစ်ဘူးလားဒါကြောင့်ဒီနေရာဟာရွေးချယ်မှန်သွားတယ်ဒါကြောင့်မို့လူသူကင်းပြီးတော့စိတ်ငြိမ်တဲ့နေရာအဲ့ဒီနေရာမျိုးကိုရွေးချယ်ပြီးတော့နေတည်တဲ့ဒီပန္လင်ကံအဘုဇိတဝါဥဇုံကာယပဏိရာယပရိမုခံတတိဥပထပိတဝါအဲ့ဒီလိုရွေးချယ်ပြီးတဲ့အခါကျတော့နေတည်တဲ့ဒီ ပန်လင်ကံအာဘုဇိတဝါတဲ့အောက်ပိုင်းခန္ဓာကိုယ်ကို ခွေတဲ့အထက်ပိုင်းခန္ဓာကိုယ်ကိုမမတ်ကလေးထားတဲ့အဲ့ဒီလိုမမတ်ကလေးထားတဲ့ဥဇုံကာယပဏိဒါယအောက်ပိုင်းကခွေထားတယ်အထက်ပိုင်းခန္ဓာကိုယ်ကမမတ်ကလေးထောင်းနေတယ်အဲ့ဒီမှာလည်းပဲကွေးကွေးကောက်ကောက်ကြီးမထိုင်ရဘူးခန္ဓာကိုယ်ကိုလျှော့ချပြီးတော့လည်းမထိုင်ရဘူး လျှော့ချမထန်ရလို့တောင့်တင်းနေရမှလားဒီလိုလည်းမဟုတ်ဘူးဥဇုံကံပဏိတာအထက်ပိုင်းခန္ဓာကိုယ်လေးဖြောင်းမြောင်လေးပဲထားအဲ့ဒီလိုဖြောင်းမြောင်လေးထားလိုက်တဲ့အခါကျတော့ဝင်လေထွက်လေရလည်းပဲခန္ဓာကိုယ်ထဲမှာပုံမှန်လေးအစအဆုံးဝင်လေထွက်လေလေးပုံမှန်လေးဝင်လေထွက်လေလေးဖြစ်တယ်ခန္ဓာကိုယ်ကြီးခောက်နေတဲ့အခါကျတော့သူ့ရဲ့ဝင်လေကအဆုံးထိအောင်မရောက်တော့ထွက်လေရလည်းအဆုံးထိရထွက်တာမဟုတ်တော့ ဒါကြောင့်မို့ဥဇုံကံရပဏိဒါယပေါ်ပိုင်းခန္ဓာကိုဖြောင်းဖြောင်းလေးထားအဲ့လိုဖြောင်းဖြောင်းလေးထားပြီးတော့မှဘာလို့ရမလဲဆိုတတိမိမိရှုမှတ်ရမယ်အမှတ်တတိကိုတဲ့ပရိမုခံဥပတပိတဝါမိမိရှုမှတ်ရမယ်အာယုံစီကိုရှေ့ရှုညွတ်ထား မိမိရှုမှတ်ရမယ့်အာယုံစီကိုမိမိရဲ့စိတ်လေးကိုရှေ့ရှုပြီးတော့ညှို့ထားလိုက်အဲ့လိုညှို့ထားပြီးတော့မှနိတိရတိတေချာထိုင်တရားထိုင်ပုံကစမြတ်စွာဘုရားကတေချာသင်ပေးတာပထမတရားအထုတုံးမဲ့ပုဂ္ဂိုလ်ကနေရာရွေးချယ်ရွေးချယ်ပြီးပြီးကိုနှစ်သက်တဲ့သဘောကျတဲ့နေရာရောက်ပြီဆိုရင် အဲ့ဒီနေရာမှာအောက်ပိုင်းခန္ဓာကိုယ်အပေါ်ပိုင်းခန္ဓာကိုယ်ပြောင်းပြောင်းလေးထားဖျောင်းပြောင်းထားပြီးတော့မိမိရဲ့လက်အနေထားအားလုံးအဆင်ပြေအောင်ထားပြီးတော့တတိရှုမှတ်ရမယ်တတိကိုမိမိရှုမှတ်ရမယ်အာယုံစီကို ရှေ့ရှုညွတ်ထားလိုက်ဝင်လေထွက်လေကိုရှုနေတဲ့ပုဂ္ဂိုလ်ဟာဝင်လေထွက်လေကိုအဲ့ဒီစီကိုရှေ့ရှုညွတ်ထား ဖောင်းအာယုံပင်အာယုံကိုရှုမဲ့ပုဂ္ဂိုလ်ဟာဖောင်းမှုပင်မှုအာယုံပေါ်မှာရှေ့ရှုညွတ်တာအဲ့လိုညွတ်ပြီးတော့မှကြာကြာနာနာထိုင် ထိုင်ပြီးတော့ရှုတော့တဲ့ဒါကြောင့်မို့တောနှင့်သစ်ပင်ကြောင်းကန်းတွင် အသင်ကြိုက်ရသွားတဲ့ဒီမှာကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုံလေးပေးတယ်တောရဲ့သစ်ပင်ရဲ့ကြောင်းကန်းရဲ့သုံးမျိုးတောနှင့်သစ်ပင်ကြောင်းကန်းတွင်အသင်ကြိုက်ရသွား အဲ့ဒီလိုရွေးချယ်ပြီးပြီအဲ့ဒီလိုရွေးချယ်ပြီးလို့ကိုကြိုက်တဲ့နေရာရွေးပြီးပြီဆိုရင်စိတ်ငြိမ်ရာတွင် ချင်းကဝင် တွင်တွင်ရှုကားပွားကိုစိတ်ငြိမ်တဲ့နေရာကိုရွေးချယ်ပြီးပြီဆိုရင်ကတော့တွေးတောမနေနဲ့စဉ်းစားမနေနဲ့စိတ်ကူးမနေနဲ့မိမိတခါလဲချင်းကဒီနေရာ ရောက်ပြီဆိုမှတော့ဒီလုပ်ကိုလုပ်တော့မယ်အချိန်လေးကိုဖြုံတီးပြမနေနဲ့ အဲ့ဒီမှာတွင်တွင်ကြီးရှုမှတ်ပေါင်းများအထုမယ်အထုမဲ့နေရာအကုန်လုံးရွေးချယ်ပြီးပြီဆိုရင် တင်မလင်းခွေက ထိုင်နေပါခမ်းမှာဖြောင်းမြောက်ထားမိမိရဲ့ထိုင်လေးကိုဖြောင်းမြောက်အောင်လေးထိုင်ခါကိုချမထိုင်နဲ့တောင့်တင်းမထားနဲ့ခန္ဓာကိုယ်ကိုတောင့်တင်းမနေရတယ်လို့စိတ်ကိုလည်းချုပ်တီးမထားနဲ့တင်းမထားနဲ့တက်တောင့်တက်တာအနေထားမျိုးလေးထား အဲ့လိုတက်တောင့်တက်တာနေနေထိုင်မှုလေးထားပြီးတော့အဲ့ဒီမှာမိမိမျက်စိလေးမှိတ်ထားမျက်စိကိုဖွင့်မကြည့်နဲ့မျက်စိကိုလည်းဖွင့်မကြည့်ရဘူးမျက်စိတကယ်လို့မျက်စိကိုမလုံခြုံလို့ရှိရင်စိတ်မလုံခြုံမျက်စိလေးမှိတ်ထားမိတ်ဆိုတာအိတ်ခိုင်းတာမဟုတ်ဘူးနော်ဘေးအာယုန်နေမြင်မှဆိုလို့ဘေးကအာယုန်နေစီရောက်ကုန်မှဆိုလို့ မျက်စိလေးကိုမှိတ်ခေါင်းလေးကိုလည်းတဲတဲမမထားခန္ဓာကိုယ်ကြီးကြမနေရတယ်လို့ခေါင်းကိုလည်းရှေ့ကိုလည်းစိုက်မထားနဲ့ငုံမထားနဲ့နောက်ကိုလည်းမော့ပြီးလှမ်းမထားနဲ့ရှေ့ဆိုင်နေတော့အိပ်ပျော်သွားမယ်အတွေးဝင်သွားမယ်နောက်မော့မော့လှမ်းထားရင်လည်းပဲဒီလိုပဲအိပ်ပျော်နေလိမ့်မယ်ဒါကြောင့်ခါနဲ့တပြောင်နဲ့တည်တယ်လေးထားလိုက်ထားပြီးတော့မိမိရဲ့စိတ်ကလေးဟာ ကိုရှုမှတ်မယ်အာယုံစီကိုညွတ်ထားဖောင်းမှုပင်မှုအာယုံကိုရှုမဲ့ပုဂ္ဂိုလ်ဟာဖောင်းမှုပင်မှုဝမ်းပိုက်ကိုစိတ်လေးညွတ်ထားနာသီးပြားကိုရှုမဲ့ပုဂ္ဂိုလ်ဟာနာသီးပြားရဲ့နေရာလေးကိုဝင်လေထွက်လေနေရာလေးညွတ်ထားဒါယောဂီပုဂ္ဂိုလ်ရဲ့နေရာရွေးချယ်ပြီးတော့ဒါရှုမှတ်ပုံလေးပဲညိုက်တော့ရှုမှတ်ပုံလေးကိုဘုန်းကြီးကနီးငယ်ပြောပြတဲ့အခါကျတော့ဒါကျမ်းစာမနေ့ကလည်း မာစီဆရာတော်ဘုရားကြီးရဲ့အလုပ်ပိတရားတွေနာကြားပြီးလောက်ပါပြီအဲ့တော့အခုဘုန်းကြီးဟောမှာကတတိပဋ္ဌာန်တရားဆိုတော့တတိပဋ္ဌာနတတိဆိုတာအမှတ်ရမှုပဲဘုန်းကြီးတို့မေးကြည့်မယ်တတိဆိုတာဘာလဲအမှတ်ရမှုပဋ္ဌာနဆိုတာကတရားပဋ္ဌာနဆိုတာဘာလဲတရား အဲ့တော့တတိပဌာနာဆိုရင်အမှတ်ရမှုဤတရားတနည်းအားဖြင့်ရှုမှတ်မှုရဲ့တရားတနည်းအားဖြင့်ဘာရဲ့တရားလဲမိမိရှုမှတ်ရမယ်တရားအဲ့ဒီရှုမှတ်ရမယ်တရားက၄မျိုးရှိတယ်ဘယ်နှမျိုးရှိလဲ၄မျိုးအဲ့ဒီ၄မျိုးကကာယ ानु ပတနာတတိပဋ္ဌာဝေဒနာ ानु ပတနာတတိပဋ္ဌာ စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မနုပဒနာတတိပဋ္ဌာန်လို့၄မျိုးအဲ့ဒီမှာ၄မျိုးခွဲထားတယ်ဒီလိုပဲ၄မျိုးခွဲထားတယ်လို့ဘုန်းကြီးတို့ဒီမှာရှုမှတ်ရမယ့်အာယုံဟာ၄မျိုးရှိတယ်၄မျိုးမှာဘာကိုစပြီးတော့ဟောလဲဆိုရင်ကာယ ानु ပဒနာဘာကိုစပြီးတော့ဟောတာလဲကာယ ानु ပဒနာကာယ ानु ပဒနာဘာကြောင့်စပြီးဟောလဲဆိုရင် ရှုမှတ်ရမယ့်အာယုံဟာထင်ရှားလို့ ရှုမှရမယ်အာယုံပါဖြစ်လို့လေထင်ရှားလို့လွယ်ကူလို့သူကရှုစရာအာယုံကကာယဒီကိုအမူအရာကြီးအင်မတန်ထင်ရှားတယ်ဒါကြောင့်လွယ်ကူတယ်ဒါကြောင့်လွယ်ကူတဲ့အတွက်ကြောင့်ကာယ ानु ပတနာကိုရှေ့အထားဟောတယ်အဲ့ဒီကာယ ानु ပတနာကိုဟောပြီးတဲ့အခါကျတော့မှဝေဒနာ ानु ပတနာကိုအခုထိုင်ပြီးတော့ရှုမှတ်တာပဲဖြစ်စေရပ်ပြီးရှုမှတ်တာပဲဖြစ်စေဒီကိုအမူအရာကိုရှုနေတဲ့အခါမှာ 15မိနစ်မိနစ်20ကြာလာပြီဆိုရင်ဝေဒနာတွေပေါ်လာမယ်ခံစားမှုလေးဝေဒနာလေးတွေပေါ်လာရင်အဲ့ဒီဝေဒနာလေးကိုရှုနေတာကဝေဒနာနုပတနာဘာနုပတနာလဲဟေးဝေဒနာနုပတနာခံစားမှုဝေဒနာလေးတွေကိုဖြစ်တိုင်းဖြစ်တိုင်းရှုနေတာဝေဒနာလေးတွေကိုဖြစ်တိုင်းရှုတာကိုဝေဒနာနုပတနာနောက်စိတ်ကလေးတွေ စိတ်ကကုတရားဝင်ဝင်စားမနေရမှာစပြီးရောက်စားကြတော့မိမိရဲ့ဒီမှာမိသားစု ရေးစားဝင်နေရေးချမ်းသာရေးလူမှုရေးစသည်အရေးမျိုးမျိုးအတွက်ရှားဖွေလောက်ကင်ပြီးတော့တနေ့တာလို့မနာမအားပဲနဲ့လောက်ကင်လောက်ခဲ့ရတဲ့ပုဂ္ဂိုလ်ဟာအခုချိန်လေးမှာစိတ်လေးကိုတည်ငြိမ်အောင်ထိမိဆိုရင် လွယ်သလားခဲရင်သလားခက်ခက်ခဲခဲပဲ ဒီစိတ်ကလေးတည်ငြိမ်အောင်ထိမှုအင်မတန်ခက်ခဲတယ်စိတ်လေးဟာဒီလောက်ဂယုစိုက်ပြီးကြိုးစားပြီးတော့ဒီမှာကိုယ်မူရလေးရှုနေပေမဲ့ခံစားမှုဝေဒနာလေးရှုနေပေမဲ့စိတ်ကမငြိမ်ဘူးထွက်သွားတာအထူးအဖြင့်ဒီဝေဒနာကိုရှုနေပြီဆိုရင်လည်းပဲဒီဝေဒနာကိုကြောလွန်အောင်ထိအောင်မရှုနိုင်တဲ့အခါကျတော့ပြောင်းခြင်းစိတ်ပြင်းခြင်းစိတ်ရွှေ့ခြင်းစိတ်ထားခြင်းစိတ်ဒီစိတ်တွေကမဖြစ်ဘူးလားဖြစ်တာပဲအဲ့လိုဖြစ်လာရင်ဒီစိတ်ကလေးကိုရှုသွား စိတ်တ ानु ပတနာဘာနုပတနာလဲစိတ်တ ानु ပတနာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုမယ်တခါတရံမှာမိမိရဲ့ရှုမှတ်တဲ့ခါမှာဒီရှုမှတ်တဲ့စိတ်လေးရှိတယ်တခါတရံမှာ ပြင်းတဲ့စိတ်တွေတခါတရံမှာတရားမှတ်ရတော့မပြောတော့ပြင်းတဲ့စိတ်တွေပြန်ကျင်တဲ့စိတ်တွေဖြစ်တယ်အဲ့ဒီလိုစိတ်လေးဖြစ်ရင်လည်းပဲအဲ့ဒီပြင်းစိတ်ပြန်ကျင်စိတ်လေးရှုသွားတာ တရားရှုမှတ်ရတာအဆင်ပြေလို့နေရာထိုင်ခင်းတွေကလည်းအဆင်ပြေအားထုတ်ရတဲ့နေရာလည်းအဆင်ပြေအားလုံးပေါ်မိမိတွေ့စားဝင်နေရေးကစပြီးအလုံးအဆင်ပြေတယ်ဆိုရင်လည်းပဲပြောလာတယ်ပြောလာရင်လည်းအဲ့ဒီပြောစိတ်ကလေးကိုပဲပြန်ပြီးတော့ပြောတယ်ပြောတယ်ရှုတာအဲ့လိုစိတ်လေးဖြစ်တိုင်းရှုတာစိတ်တ ानु ပဒနာဘာနုပဒနာလဲစိတ်တ ानु ပဒနာဒီလိုရှုနေရင်ကနေပြီးတော့ကိုယ့်ရဲ့ မျက်စိထဲမှာလည်းပဲတခါတရံမှာအာယုံလေးတွေမျိုးမျိုးထင်လာတတ်တယ်ဘုရားအကြောင်းကံစီတိပတောမြင်လာရင်လည်းအဲ့ဒီမြင်အာယုံလေးကိုမြင်နေရှုလိုက်ရတယ်တခါတရံမှာမိမိအလိုမရှိရတဲ့အာယုံလေးအဲ့လိုအာယုံမျိုးတွေလည်းထင်လာတယ်ဒါလေးပဲမြင်လာရင်မြင်တယ်လို့ပဲရှုရဒီလိုမဟုတ်ဘဲနဲ့မိမိနားထဲမှာတာအာယုံလေးတွေပေါ့ဒီထဲမှာဆိုရင်အကုန်လုံးကျုံနေတာ ဒါပေမဲ့ဒီလိုလုံခြုံနေတဲ့အထဲမှာအတန်ဘာလဲဆိုရင်ဟောချောင်းဆိုးလိုက်တဲ့အတန်တို့ခြိလိုက်တဲ့အတန်တို့စသည်ဖြင့်အသက်ရှူတန်ပြင်းရင်အဲ့ဒီပြင်းတဲ့အတန်ပြင်းပြင်းအတန်ဒီတန်လေးတွေကြားနေရတာအာယုံဆိုင်ကြီးကြားနေရတာကြားလာရင်လည်းကြားတဲ့အတန်အာယုံလေးကိုကြားနေကြားနေရှူတာအဲ့လိုမြင်တာကြားတာတွေရှုနေတာကဓမ္မနုပတ္တနာဘာနုပတ္တနာလဲ အေဓမ္မနုပဒနာမြင်မှုကြားမှုကိုယ်မှုဆမ်းမှုကိုင်မှုထိုင်မှုထားမှုဖောင်းမှုပိန်မှုဝင်လေထွက်လေစသည်သူ့သဘောလေးတွေကိုမြင်အောင်ရှုနေပြီဆိုရင်ဒါဓမ္မနုပဒနာပဲအဲ့ဒီတော့ရှုမှတ်ရမယ့်အာယုံဟာ၄မျိုးရှိတယ်ရှုမှတ်ရမယ့်အာယုံဘယ်နှမျိုးလဲဒီဒါလေးမှတ်သားတာနောက်ရကြမှာရှုပုံလေးကိုပို့ပြီးတော့ပြောပြပေးမယ်ဒီနေ့တော့အော်မိမိတို့ တတိပဋ္ဌာန်တရားတတိပဋ္ဌာန်တရားဆိုပေမဲ့ကိုရှုမှတ်ရမယ့်အာယုံက၄မျိုးပါလားတခါတရားမှတချို့ကနာသီးပြားလေးပဲဆုရှုနေတာရှိတယ်နိဒါလေးတစ်ခုလေးရှုရမယ်ထင်ပြီးဒါပဲရှုနေတချို့ကလည်းဖောင်းတာပင်တာရှုရမယ်ဆိုဖောင်းတာပင်တာလေးတစ်ခုလေးရှုနေတယ်မဟုတ်ဘူးရှုမှတ်ရမယ့်အာယုံက၄မျိုးအဲ့လိုရှုမှတ်ရမယ့်အာယုံ၄မျိုးပြားသလိုရှုပုံအချင်းရာ ရှုပုံအချင်းရာကလည်း၄မျိုးဖြစ်တယ်ရှုမှတ်ပုံအချင်းရာဘယ်နှမျိုးလဲ၄မျိုးပဲရှုမှတ်တဲ့အခါမှာကာယ ानु ပဒနာကိုယ်မူရာပဲရှုတာဖြစ်စေဝေဒနာ ानु ပဒနာခံစားမှုဝေဒနာလေးကိုရှုတာဖြစ်စေစိတ်ဓာ ानु ပဒနာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုတာဖြစ်စေ ဓမ္မ ानु ပတနာသဘောအာယုံလေးကို ရှုတာပဲဖြစ်စေရှုရင်အနိစ္စမမြဲတဲ့သဘောတွေထင်အောင်ရှုရတယ်။ဘာသဘောတွေထင်အောင်ရှုရလား။ယောဂီပုဂ္ဂိုလ်ဟာရှုရဲဆိုလို့ရှုနေတယ်ဘာမှမသိရင်ပညာမှမဖြစ်ဘူး။သိနေရမယ်။အဲမိမိရဲ့ဒီမှာခန္ဓာကိုရှုနေတာလေးဟာဖောင်းတာလေးဆိုရင်ဖောင်းတာလေးဖြစ်ပေါ်လာတယ် ဒီဖောင်းတာလေးကကြာရှည်သွားတည်မြဲနေတာမဟုတ်ဘူးရှုမှတ်လိုက်တယ်ဆိုရင်မရှိတော့ပြတ်သွားတယ်အဲ့ဒီမမြဲပုံလေးကိုသိနေရမယ်ရှုပုံချင်းရအဲ့ဒီမမြဲတဲ့အချင်းရလေးကိုကိုမြင်အောင်ရှုအနေစာမမြဲတဲ့အချင်းရလေးသိချင်မြင်အောင်ရှုဈဉ္ဉံသွားပြီးရှုနေတယ်ဆိုရင်လည်းဈဉ္ဉံခြေလန်းတိုင်းခြေလန်းတိုင်းရမမြဲပုံလေးကိုသိချင်မြင်အောင်ရှုဒီလိုပဲ ရပ်ပြီးရှုတဲ့နေရာမှာလည်းဒီတိုင်းမှာမမြဲပုံလေးကိုမြင်အောင်ရှုအိယာကိုလေးလျောင်းရှုလည်းဒီလိုမမြဲပုံလေးမြင်အောင်ရှုဒီကာနုပဒနာကိုအမူအရာကိုရှုတဲ့အခါမှာအဲဒီမမြဲပုံလေးကိုရှုတယ်လို့ဝေဒနာနုပဒနာခံစားမှုခံစားမှုဝေဒနာလေးရှုနေရင်လည်းပဲအဲ့ဒီဝေဒနာလေးရဲ့ပေါ်လာပြီးပျောက်သွားတာ ပေါ်လာပြီးရင်ပျောက်သွားတာအဲ့လိုပေါ်ပြီးပျောက်သွားလို့မမြဲတဲ့သဘောလေးကိုမြင်အောင်ရှုတကယ်တော့စပြီးတော့အတုဇာယောဂီပုဂ္ဂိုလ်မှာဘာမှမမြဲတာရဲ့လို့မထင်သေးဘူးရှုနေရအောင်ပါပဲပေါ်လာတဲ့အာယုံလေးကိုအဖြစ်ကိုပဲမြင်အောင်ရှုရမယ်အဖြစ်ကိုများများ မြင်ပြီးဆိုမှသူဟာသူပြက်ပြက်သွားတာကိုမြင်ရမှာ အဲ့ဒီလိုဆိုရင်မမြဲတဲ့သဘောလေးသူသိနေတာစိတ်တန်ဥပဒနာစိတ်ကလေးတွေဖြစ်ပေါ်တိုင်းရှုရင်လည်းပဲပထမဖြစ်တဲ့စိတ်ကလေးကနောက်ဖြစ်တဲ့စိတ်မတူပထမစိတ်ဖြစ်တဲ့စိတ်လေးမရှိတော့မှနောက်ထပ်အသည့်အသည့်ဖြစ်လာဒီကတရားမှာအခုဒီမှာတရားအထုတ်မယ်စိတ်လေးရတရားအထုတ်မယ်ရှုမှတ်မယ်ကောင်းစိတ်လေးဖြစ်တယ်ကုသိုလ်စိတ်လေးနဲ့ တရားရှုမှတ်ရင်မှပြင်းတဲ့စိတ်တွေပြင်းလာဟောမကောင်းတဲ့စိတ်တွေဝင်လာကြည့်ပါလားပထမကောင်းတဲ့စိတ်လေးမရှိတော့အထုတ်ခြင်းတဲ့စိတ်လေးမရှိတော့ပြင်းတဲ့စိတ်တွေဝင်လာအဲ့ဒီမှာစိတ်လေးရဲ့မမြဲပုံလေးအဲ့ဒီလိုမမြဲပုံလေးကိုသိချာဉာဏ်နဲ့သိအောင်ရှုရအနေစဒီလိုပဲဓမ္မနုပဒနာသဘောအာယုံလေးရှုရင်လည်းဒီလိုပဲသိအောင်ရှုရတာမမြဲတဲ့သဘောလေးပဲမြင်ရင်လည်းမြင်တာလေးမြင်ပြီးပြောက်ကြားရင်ကြားတာလေးကြားပြီးပြောက်ဒီသဘောလေးပဲ အနေဆက်အဲ့ဒီလိုမမြဲတာလေးကိုမြင်လာပြီဆိုရင်ဒုက္ခအဲ့ဒီဆင်းရဲတာကိုမြင်အောင်ရှုရတယ်ရှုပုံချင်းရာမှလည်း၄မျိုးရှိတယ်ရှုပုံချင်းရာကဘယ်နှမျိုးလဲဒီရှုမှတ်ရမယ့်အာယုံကစောစောက ပြောခဲ့တယ်၄မျိုးအခုရှုပုံချင်းရမှလည်းပဲ၄မျိုးပဲအဲ့ဒီအနိစ္စမမြဲတဲ့သဘောတွေကိုမြင်လာပြီဆိုရင်ဒုက္ခ ဆင်းရဲတဲ့သဘောလေးအခုယောဂီများများသောအားဖြင့်ဆင်းရဲတယ်ဆိုတာထိုင်ပြီးရှုမှတ်လို့ဝေဒနာတွေပြင်းပြင်းထန်ထန်တက်တဲ့ကံမှာဆင်းရဲတယ်ယောဂီတွေကဒါပဲဝိပရိနာမပဲသိတယ်ဖောက်ပြန်လို့ဆင်းရဲတာဒီဆင်းရဲတာလေးတော့ကိုပဲယောဂီကဆင်းရဲတယ်လို့ထင်နေတာတကယ်တမ်းကြတော့မဟုတ်ဘူးယောဂီတို့မြင်ရမှာတကယ်သင်္ခါရဒုက္ခမြင်ရမှာဘာဒုက္ခကိုမြင်ရမှာလဲ င်္ခါရဒုက္ခဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့အဲ့ဒီအဖြစ်ပြက်တွေကမပြတ်နှိမ့်ဆက်လို့မှအဲ့ဒီကြမှာဆင်းရဲအဲ့ဒီဆင်းရဲကတော့ပြင်လို့မရတော့ဘယ်လို့မှတားလို့မရတော့ဒီသင်္ခါရဒုက္ခကိုယောဂီတို့မြင်အောင်ကြည့်ရမှာတရားမို့ရှုမှတ်ရမယ်အာယုလေးရှုဖို့ချင်းရလေးမျိုးမှာအဲ့ဒီမှာအနေစာဆိုရယ်မမြဲတာကို ကောင်းကောင်းကြီးထင်လာပြီဆိုရင်ဒုက္ခလည်းထင်လာနိုင်မယ်ဆင်းရဲတာဒီခန္ဓာကိုယ်ကြီးမမြဲလို့ဆင်းရဲတာအဲ့ဒီဆင်းရဲတာတွေပြင်းပြင်းထန်ထန်ဖြစ်လာတဲ့အခါကျတော့ဒီဆင်းရဲတွေကိုမလိုခြင်းမမရခြင်းမဒါပေမဲ့မလိုခြင်းမရခြင်းပဲမလို့လည်းပဲခန္ဓာရနေပြီဆိုရင်ဒီဆင်းရဲကရှောင်လို့တိမ်လို့ရပါမလားမရတော့မရတဲ့အတွက်ကြောင့်မို့ကိုယ်လိုတိုင်းဖြစ်တာလားမဖြစ်တာလား အစိုးရတာလားမရတာအစိုးမရတာကို အတ္တခေါ်မလားအနတ္တခေါ်မလားဒီအနတ္တအဲ့ဒီလိုအနတ္တဉာဏ်နေအဲ့ဒီလိုအနတ္တလက္ခဏာတွေထင်အောင်ရှုရအဲ့ဒီလိုအနတ္တလက္ခဏာတွေထင်တဲ့အခါကျတော့မဟုတ်ဘက်ကကိုယ်ခန္ဓာကိုယ်ကြီးကို ကိုသေးချာအမြဲတမ်းဉာဏ်နဲ့ကြည့်အတုပမတင့်တယ်တဲ့သဘောတွေမြင်လာလိမ့်မယ်။စံပင်၊မွေညင်း၊ခြေသေးလက်သေးသွားရည် စသည်ဖြင့်32မျိုးသောကုဋ္ဌာတတွေအဲ့ဒီ32မျိုးသောကုဋ္ဌာတတွေကိုကိုယ့်ဟာကိုယ်ပုံကြည့်ချကြည့်တစုံတပုံးစီတပုံးစီပုံကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးဟာဘာမှတင့်နေတာမဟုတ်မတင့်နေတဲ့အတုပသဘောတွေမြင်လာလိမ့်မယ်ကိုကိုကိုလည်းစဉ်းစားကြည့်ပေါ့ကိုခန္ဓာကိုယ်ကြီးတေမပုတ်တယ်လို့ထင်နေတာကိုမသိခင်မှလည်းပဲခန္ဓာကြီးကပုတ်နေတာ ပါဇက်တွေကိုစားတော့ပြီးမစိမကြောပဲနဲ့ထားကြည့်တာဘလောက်ပုတ်လဲအဲ့ဒီမှာခန္ဓာကိုယ်ကြီးကတေးချဉဏ်နဲ့ဆင်ញင်ကြည့်ဆင်ញင်ကြည့်ရင်အဲ့ဒီလိုမတင့်တယ်တဲ့သဘောတွေမြင်လာတယ်အဲ့လိုမတင့်တယ်တဲ့သဘောတွေကိုမြင်အောင်ရှုသွားတာဒါကိုရှုပုံချင်းရာ၄မျိုးအတုပါမြင်အောင်ကြည့်ရတာဘာကိုမြင်အောင်ကြည့်ရတာလဲအေးအတုပါမြင်အောင်ကြည့်ရတာအဲ့ဒီလို ရှုပုံချင်းရအပြင်လည်းပဲ၄မျိုးပြားတယ်နံပါတ်၁ကအနေစာမမြဲပုံကိုပြုချက်မြင်အောင်ကြည့်ဝိပဿနာရှုရဲဆိုတာမြဲနေတာမဟုတ်ဘူးမြဲနေတယ်ဆိုတာသမထမြဲနေတယ်ဆိုတာဘာပါလိမ့်မလဲသမထမမြဲတာကိုမြင်ဝိပဿနာမမြဲတာကိုမြင်အေးဝိပဿနာဉာဏ်ဖြစ်တယ်ဆိုတာမမြဲတဲ့သဘောမြင်မှဝိပဿနာဉာဏ်ဖြစ်တယ် ဒီတိုင်းမြဲနေသေးတယ်ဆိုရင်ဝိပဿနာဉာဏ်မဖြစ်သေးဘူးအဲ့ဒီမမြဲတဲ့အနေစာကိုမြင်အောင်ရှုဒီအနေစာမြင်ပြီဆိုရင်ဟိုဘက်ကဒုက္ခဆင်းရဲတာကိုမြင်လာနိုင်မယ်အဲ့ဒီဆင်းရဲတာလေးကိုမြင်ပြီးပြီဆိုရင်အနတ္တကိုယ်လိုတိုင်းမဖြစ်တာကိုမြင်လာနိုင်မယ်အဲ့ဒီကိုယ်လိုတိုင်းမဖြစ်တာလေးကိုမြင်လာပြီဆိုရင်ဟိုဘက်ကဆက်ရှုအတုပဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေမြင်လာနိုင်မယ်အဲ့ဒီလို ရှုပုံချင်းရအပြင်လေဒီလေးမျိုးမြင်အောင်ရှုဒီလေးမျိုးမြင်လာပြီဆိုရင်ပဲခွာခြင်းကိစ္စလေးမျိုးပဲခွာခြင်းကိစ္စလည်းဘယ်နှမျိုးလဲလေးမျိုးအနိစ္စကိုမြင်ပြီဆိုရင်မိမိတို့တတန္တရာလုံးဆွဲမြဲပြီးမြဲတယ်လို့ထင်တဲ့နေစာပယ်ပြီးမဖြစ်ဘူးလား အနိစ္စမြင်ရင်နိစ္စဆိုတာမရှိတော့အလင်းရောက်ရင် အမှောင်ပါဖြစ်သွားတယ်ပျောက်သွားတယ်အမှန်မြင်လိုက်ရင် အမှားတွေမစင်ဘူးလားစင်သွားတယ်အနိစ္စကိုတေချာမြင်အောင်ရှုလို့ဒီခန္ဓာကိုယ်ကြီးဟာဘာတစ်ခုမှမမြဲပါလားလို့မြင်ပြီဆိုရင်တစ်ချိန်တုန်းကကိုယ်ဟာဒီခန္ဓာကိုယ်ကြီးငငယ်တုန်းကလည်းဒီတိုင်းပဲအခုကြီးတော့လည်းဒီတိုင်းပဲနောက်လည်းဒီတိုင်းပဲလို့မြဲတယ်လို့ထင်နေတဲ့အထင်นี่ လုံးဝရှိသေးရဲ့လားမရှိတော့ဘူးဒါကြောင့်မို့အနေဆကိုကောင်းကောင်းမြင်ပြီဆိုရင် နေဆကိုပယ်ပြီးဖြစ်သွားပြီနောက်တစ်ခါဒုက္ခတကယ်ဆင်းရဲတဲ့ခန္ဓာရဲ့သင်္ခါရဒုက္ခကိုမြင်ရင်ဘာဒုက္ခကိုမြင်ရင်လဲသင်္ခါရဒုက္ခမြင်မှဝိပရိနာမဒုက္ခလောက်လည်းမရအောင်သင်္ခါရဒုက္ခကိုမြင်ပြီဆိုရင်ကောင်းတယ်ချမ်းသာတယ် ငါဒီလူဘဝကြီးရနေတဲ့အတွက်ကြောင့်မို့ကိုခံစားကျင်တာတွေကိုခံစားနေရတယ်ချမ်းသာတယ်ဆိုတဲ့အစွဲလေကင်းသွားတယ်ပယ်ပြီးပြတ်သွားတယ်ဆင်းရဲတာကိုကောင်းကောင်းကြီးမြင်ပြီဆိုရင်ချမ်းသာတဲ့ဒုက္ခလည်းပဲပယ်ပြီးဖြစ်သွားတယ်။အဲဒီလိုပယ်ပြီးဖြစ်အောင်ယောဂီပုဂ္ဂိုလ်ဟာရှုရမှာ။ကာယ ानु ပဒနာရှုတဲ့ဒီတိုင်းပဲ။ဝေဒနာ ानु ပဒနာရှုတဲ့ဒီတိုင်းပဲ။အဲဒီမှာဆင်းရဲတာကိုမြင်ပြီဆိုမှသူက ဒုက္ခချမ်းသာတယ်ဆိုတာတွေလုံးဝကင်းစင်သွားတယ်။ဒါကြောင့်မို့ဒုက္ခကိုသိချမြင်အောင်ရှုဒုက္ခမြင်ပြီဆိုရင်ဒုက္ခဆိုတဲ့ချမ်းသာမှုကိုပယ်ပြီးဖြစ်သွားတယ်။နောက်တစ်ခါအနတ္တအနတ္တဆိုတာကိုအစိုးရတာလားအစိုးမရတာလားအစိုးမရတာအဲ့ဒီအစိုးမရတဲ့အနတ္တသဘောကိုသာကိုသိချမြင်ပြီဆိုရင် အတ္တဆိုတဲ့ခါနဲ့ကိုယ်စုကိုယ်ပိုင်ဘာမဆိုကိုယ်စိတ်ကိုလည်းကိုယ်ပိုင်နဲ့ကိုယ်ခန္ဓာလည်းကိုယ်ပိုင်နဲ့ဆိုတဲ့အစွဲရှိသေးရဲ့လားမရှိတော့အတ္တကိုပယ်ပြီးဖြစ်သွားတယ်အနတ္တကိုသိချင်မြင်အောင်ကြည့်အနတ္တဆိုတာက ကိုယ်လိုတိုင်းဘာတစ်ခုမှမဖြစ်တာအတ္တဆိုတာကကိုယ်ဖြစ်ခြင်းလို့ဖြစ်တယ်အဲတော့ကိုယ်ဖြစ်ခြင်းလို့ဖြစ်နေတဲ့အတ္တကိုကိုယ်ဖြစ်ခြင်းလို့မဖြစ်တော့ဘူးသူသဘောတိုင်းပဲသူဖြစ်နေတာကို တေချာမြင်ရပြီကိုဘာမှစီမံခန့်ခွဲလို့မရပါလားဆိုတာသိလိုက်တာနဲ့တပြိုင်နက်တည်းအတ္တတခါတည်းပယ်ပြီးဖြစ်သွားတယ်ဟိုဘက်ကအတုပအတုပဆိုတာက မတင့်တယ်တဲ့သဘောအဲ့ဒီမတင့်တယ်တဲ့သဘောဒီခန္ဓာကိုယ်ကြီးကဘာတစ်ခုမှတင့်တယ်တာမရှိဘူး32မျိုးသောကုဋ္ဌသားတွေတစ်ခုစီပုံကြည့်ကြည့်လိုက်ကိုကောင်းပေါ်မှာတင်ထားတဲ့ဆံမင်းလေးဟာကိုကောင်းပေါ်မှာရှိတော့ကတော့မြတ်မြတ်နိုးနိုးပဲ ခေါင်းပေါ်မှာပြုတ်ကြကြည့်ပါလားကိုစားတဲ့ဒီမှာထမင်းွက်တဲ့ကြည့်လိုက်စမ်းအဲ့ဒီထမင်းဟင်းတောင်မနှိုက်ချင်စိတ်မရှိတော့အမတန်ကိုယုံစရာဆက်ဆုပ်စရာမတင့်တယ်တဲ့သဘောတွေအဲ့ဒီမတင့်တယ်တဲ့သဘောတွေကိုကိုညံနဲ့မြင်ပြီးအတုပကိုမြင်ပြီးဆိုရင် သူ့ဘာတင့်တယ်တယ်ဆိုတာရောရှိသေးရဲ့လားဒီတော့ပယ်ခြင်းကိစ္စရောအပြည့်ဘူးလားကဲဒီတော့ ဒီတတိပဋ္ဌာန်တရားလို့ပြောပေမဲ့တတိတေတလုံးတည်းကိုပြောပေမဲ့ရှုမှတ်ရမယ့်အာယုံကြတော့၄မျိုးဘယ်နှမျိုးလဲလဲ၄မျိုးเนาะကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာ၄မျိုးအဲ့ဒီလိုရှုမှတ်ရမယ့်အာယုံ၄မျိုးပြားတယ်လို့ရှုပုံအချင်းရာလဲဘယ်နှမျိုးပြားလဲ၄ ၄မျိုးပဲအနိစ္စမြေအောင်ကြည်ဒုက္ခအနတ္တအတုပါအနိစ္စမြေအောင်ကြည်ရမယ်ကာယ ानु ဘဒနာပဲရှုရှုဝေဒနာပဲရှုရှုစိတ်ဓာတ်ပဲရှုရှုဓမ္မပဲရှုရှုမမြဲတာကိုသိချင်မြင်အောင်ရှုဆင်းရဲတာကိုသိချင်မြင်အောင်ရှုအစိုးမရတာကိုသိချင်မြင်အောင်ရှုမတင့်တယ်တဲ့သဘောကိုသိချင်မြင်အောင်ရှုအဲ့လိုရှုမြင်ပုံကလည်းပဲ၄မျိုးပဲဘယ်နှမျိုးလဲ ရေရှုပုံချင်းရာ၄မျိုးပြသလိုရှုလို့ဒီအနိစ္စတွေမြင်ပြီးဒုက္ခတွေမြင်ပြီးအနတ္တတွေမြင်ပြီးအတုပတွေမြင်ပြီးဆိုရင်ပဲခွာခြင်းကိစ္စလည်းဘယ်နှမျိုးလဲအနိစ္စမြင်ပြီးဆိုရင်နေစာကိုပယ်ခြင်းကိစ္စပြီးသွားပြီဒုက္ခကိုမြင်ပြီးဆိုရင်ဒုက္ခကိုပယ်ခြင်းကိစ္စပြီးသွားပြီအနတ္တကိုမြင်ပြီးဆိုရင်အတ္တကိုပယ်ခွာခြင်းကိစ္စပြီးသွားပြီ အတုပကိုမြင်ပြီဆိုရင်တုပဆိုတဲ့ပယ်ခွာခြင်းကိစ္စတင့်တယ်ခြင်းကိုပယ်ခြင်းကိစ္စပြီးသွားပြီအဲ့တော့ပယ်ခြင်းကိစ္စကလည်းဘယ်နှမျိုးပြားတယ်ဒီ၄မျိုးပဲဒါကြောင့်ဒီကနေ့တော့ဘုန်းကြီးတို့ယောဂီများဒီလောက်ကလေးသဘောပေါက်ထားဖို့ပဲကိုရှုမှတ်ရမယ့်အာယုံဟာ၄မျိုးရှိတယ်တစ်မျိုးတည်းရှုနေရမှာမဟုတ်ကို၄မျိုးပေါ်ရအောင်ရှုရမယ်ဆိုတာသဘောပေါက် ရှုတဲ့အခါမှာလည်းပဲဒီတိုင်းပဲဒီမှာနှာသီးပြားရှုတဲ့ပုဂ္ဂိုလ်ကလည်းနှာသီးပြားလေးတစ်ခုတည်းပဲဝင်နေဝင်နေထွက်တယ်ဒါတစ်ခုတည်းရှုရမှာမဟုတ်ဖောင်းအယုံပင်အယုံရှုတဲ့ပုဂ္ဂိုလ်ကလည်းဒီဖောင်းအယုံပင်အယုံလေးဒါပဲရှုရမှာမဟုတ်ဘူးရင်ကျိုင်းကလှုပ်နေတာကိုရှုတဲ့ပုဂ္ဂိုလ်ကလည်းဒါလေးတစ်ခုတည်းရှုရမှာမဟုတ်ဘူးငယ်ရိတ်မှာစိုက်ပြီးရှုတဲ့ပုဂ္ဂိုလ်လည်းရှိတယ်ငယ်ရိတ်ကလှုပ်တာလေးဒါလည်းတစ်ခုတည်းရှုရမှာမဟုတ်ရှုရမယ်ရှုရအာယုံဟာ၄မျိုးရှိတယ်ဆိုတာဒါလေးကိုသိထားပြီးတော့ ကိုရှုရမှာတွေကကာယ ानु ပါဒနာကိုယ်အမှုရဖြစ်တိုင်းရှုရမှာပါလားဝေဒနာလေးတွေခံစားမှုပေါ်တိုင်းရှုရမယ်စိတ်လေးတွေဖြစ်တိုင်းရှုရမယ်သဘောအာရုံလေးတွေပေါ်တိုင်းရှုရမယ်ရှုပြန်တော့လည်းပဲဒီတိုင်းမြင်အောင်ရှုရမှာပါလားဒီတိုင်းရှုနေုံလေးနေပါမှမသိပဲနဲ့မပြီးဘူးသိနေရမယ်သိမှဝိပဿနာဉာဏ်ဖြစ်တယ်သိမှဘာဖြစ်လဲမသိရင်ဉာဏ်ဖြစ်ပါမလားဘယ်တော့မှမသိရင်ဉာဏ်မဖြစ်ဘူးဒါကြောင့်မို့အနိစ္စမမြဲတဲ့သဘောသိအောင်ရှုရမယ် ဆင်းရဲတာကိုသိအောင်ရှုရစိုးမရတဲ့သဘောကိုသိအောင်ရှုရမတင့်တယ်တဲ့သဘောကိုသိအောင်ရှုရအဲ့ဒီ၄မျိုးသိပြီဆိုရင်နေစာဒုက္ခအတ္တသူပါဆိုတဲ့ပယ်ခြင်းကိစ္စ၄မျိုးမပြည့်စည်ဘူးလားကဲဒါတွေပယ်ခွာနိုင်သွားပြီဆိုရင်ဆက်လက်ပြီးတော့ဒီတိုင်းနဲ့ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတရားတွေရှုသွားရင်ဆက်လက်ရှုသွားရင်ဖြစ်တဲ့ဖြစ်ထိုက်တဲ့အနတ္တနုပဒနာဉာဏ်အားဖြင့်ပြည့်လာပြီဆိုရင် အဲ့ဒီပုဂ္ဂိုလ်ဟာအပယ်လေးပါးလွတ်နိုင်လောက်တဲ့ဉာဏ်အစင်တန်းမရနိုင်ဘူးလားဟေးအဲ့ဒီတဲ့ကိုကကြိုးစားလို့ဆက်ပြီးကြိုးစားလို့ပါရမီတို့ရှိမယ်ဆိုရင်ဆင်းရဲအလုံးငြိမ့်နိုင်တဲ့ဉာဏ်အစင်တန်းတရားမရနိုင်ဘူးလားကဲဒီဆောင်ပုံလေးဆိုမယ်ဆိုပြီးတော့ဘုန်းကြီးတို့တရားလေးသိမ့်နိုင်မယ်ဒီနေ့တတိတ္တာဖြစ်တုံးပါဠိရှုရာအာယုံ ၄ပါးစုံဤရှုဘုံချင်းရာ၄မျိုးသားတိဘေခွာကိစ္စဖြစ်ပြန်ကလျင်၄ပါးပင်မှုတို့ရှင်ပင်စော၄မျိုးဟောသည် မှန်လောတတိပဋ္ဌာအကျိုးတည်တတိတတံဘုန်းကြီးတို့အခုဒီဆောင်းပုံလေးတွေဆိုတာအခုစောစောက ပြောခဲ့တဲ့စကားစဉ်တွေကိုအကုန်လုံးခြုံပေးလိုက်တာကောင်းတယ်တတိတတံဖြစ်တုံးပါဠိရှုရာအာယုံ၄ပါးဆုံးဤ ရှုပုံချင်းရာလေးမျိုးသားသည်ဘဲခွာကိစ္စဖြစ်ပြန်ကလျင်လေးပါပင်မှု တို့ရှင်ပင်စော လေးမျိုးဟောသည်မလောတတိပဋ္ဌာအကျိုးတည် ဒီနောက်တစ်ခေါက်လေးဘုန်းကြီးချပေးမယ်မမတတာလေးလိုက်ဆိုလိုက်ကြတတိတတံဖြစ်တုံးပါဠိရှုရာအာယုံ၄ပါးဆုံးဤရှုရာအာယုံ၄ပါးဆိုတာကာယဝေဒနာစိတ်ဓမ္မနော်ရှုရာအာယုံ၄ပါးဆုံးဤ ရှုဘုံချင်းယံလေးမျိုးသာတိဟောရှုဘုံချင်းယံကအနိစ္စဒုက္ခအနတ္တအတုပဒါမြင်အောင်ရှုရမှာရှုဘုံချင်းယံလေးမျိုးသာတိဘေခွာကိစ္စဖြစ်ပြန်ကလျင် လေးပါပင်မှု ပယ်ခွာခြင်းကိစ္စကအိဋ္ဌဒုက္ခအတ္တသူပါအိဋ္ဌမြင်အိဋ္ဌပယ်ပြီးသားဖြစ်သွားဒုက္ခမြင်ဒုက္ခပယ်ပြီးသားဖြစ်သွားတယ်အနတ္တမြင်အတ္တပယ်ပြီးသားဖြစ်သွားတယ်အတုပမြင်သူပပယ်ပြီးဖြစ်သွားတယ်ဒါကြောင့်မို့ပယ်ခြင်းကိစ္စလည်းဘယ်နှမျိုးလဲပယ်ခွာကိစ္စဖြစ်ပြန်ကလျင်လေးပါးပင်မှုတို့ရှင်ပင်စော လေးမျိုးဟောသည်မလောတတိပဋ္ဌာအကျိုးတည်းအဲဒီနေ့တော့ဘုန်းကြီးတို့ယောဂီများဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ရှုမှတ်ရာအာယုံ၄မျိုးကိုမိမိတို့ထင်ရှားပေါ်ရာအာယုံတိုင်းကိုမလွတ်အောင်ရှုမှတ်ပွားများအထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖိုးဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းကဲဘုန်းကြီးဟာတရားဝေလေးပြီးတိုင်းပြီးတိုင်းဆူတောင်းမျှဝေပေးတယ်နောက်ရသင်မျက်နှာမေတ္တာပို့ပေးတယ်ဒါကြောင့်တန်လေးကိုဘုန်းကြီးချပေးမယ်လိုက်ဆိုကြနော်ဤတို့ပြုရာမြတ်ဘုံညာကြောင့် ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်လေရလေဒုက္ခပိတံ ယမံအပေါင်းမကောင်းဟုသည်မြမတွေ့ရပေမကောင်းဟုသည်မြမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကိုရွေကာတာတိုင်း ရစေတော်ယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမိဘဆရာမြို့တဟာနှင့်ကိုမဆောင်ကြံကိုဆောင်နကံ အရင်စ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝိနည်းရတို့ရကြပါစေဘေငါဝေသည်မြာထွေတာတို့ ခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုနာမတုသာဓုမြအမြအမြယူတော်မူကြပါကုန်လော သာဓုသာဓုသာဓုမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုရစေမျက်နှာလေးမြတ်ရစေမျက်နှာနေ အာလုံးတတဝါတွေပြေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအရာဆယ်မျက်နှာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ အယံအစင်မျက်နာနေအလုံးတတဝါတွင်ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓု